ဟိုရင်ဘက်ကလည်းပြောခဲ့ဘူးပါတယ်ဓမ္မစကြာတရားဟောမယ်လို့အဲဓမ္မစကြာဓမ္မစကြာစောင်းနဲ့ပတ်သက်ပြီးဘုန်းကြီးတို့တော်တော်များများပုဂ္ဂိုလ်တွေမှာအိမ်ဒီပါရှိပါလိမ့်မယ်နောက်ရတဲ့တိုင်းတော့ဒီနေ့ကတော့စပြောစပြောကသာဆိုတော့စောင်းမလို့သေးပါဘူးဏ္ဍန်ပိုင်းလောက်ပဲပြောင်းနိုင် ဟိုနောက်ရက်ဒီကြာရင်ဒီဓမ္မစကြာဆောင်းလေးယူထားပါနော်ဘုန်းကြီးတို့ဟောနေတဲ့အခါမှာဒီဓမ္မစကြာဆောင်းလေးပါဠိလည်းယူဖတ်တောင်းအတိပဲလည်းသိအောင်ပေါ့နှမျိုးလို့ဘုန်းကြီးတို့ရှင်းပြောပါမယ်ဓမ္မစကြာတုတ်ဓမ္မစကဗုဒ္ဓနာတုတ်လို့ခေါ်ပါတယ်ဒီတုတ်ကဘယ်မှာပါလဲဆိုတော့တန်ယုတ်ပါဠိတော်မှာပါတယ်တန်ယုတ်မှာကမာဝကတန်ယုတ်အဲဒီ မှပါပါတယ်တန်ယုက3ရှိတယ်မာဝကတန်ယုမှာပါတယ်ဆာမဏ368 381ပြီးတော့ဝီနီးမဟာဝါမှာလည်းပါပါတယ်ဝီနီးမဟာဝါကျဆာမဏ14ရာနဲ့19ပေါ့ဓမ္မစကြာဓမ္မစကဗုဒ္ဓနာတုတ်ဓမ္မစကြာတုတ်ဒါဟာဘုန်းကြီးတို့ဗုဒ္ဓဘာသာမှာအစာအုပ်ဆုံးဘုရားဟောတဲ့တရားပဲ စာဆုံးဟောတဲ့တရားပေါ့ဘုရားဘာသာမှန်ရင်တော့ဒီတရားကိုကြားဘူးနားဝရှိတာများပါတယ်တချို့ဆိုရင်ဒီတော့ကို ကြီးညိုလုံးလို့အရာ ဆောင်ထားကြရာကြက်ထားကြတယ်ပြီးတော့ဟိုသင်းတွေဖွဲ့ပြီးရွတ်ကြတာတွေလည်းရှိပါတယ်ဘုရားဘာသာဝင်တဲ့အလုံးလေးစားတဲ့တုတ်တုတ်ပါပဲအဲတော့ ဒီဓမ္မစကြာတုတ်ကဘယ်ချိန်ဟောလဲဆိုဂျန်တဲ့တုတ်တွေကတော့ဒီလိုနှစ်တွေပါတွေတိကြမရှိဘူးဗျာဒီတုတ်ကတော့ဟိုလားနှစ်တွေတိတိကျကျပြောလို့ရတယ်ဗုဒ္ဓဟာမာသိနောက်တော့ပြန်ပြောပါမယ်နော်ခုချင်းချုပ်ပြောဗုဒ္ဓဟာမာသကိ1003ခုနှစ်ကဆုံလာပြီနေ့ညမှာဗုဒ္ဓဖြစ်ပါတယ်ကဆုံနေကဆုံနေယုံဝါစုဝါစုလာပြီနေ့ကျမိဂရာဝန်သွား အဲဒီမှာတပစက်ကြဟောဖို့သွားပါတယ်ဒီတော့ကိုဟောဖို့သွားတယ်ပေါ့အဲဝါဇုလာပြီးနေ့ညနေချမ်းညာဝေးရန်ချိန်မှာဒီတမစက်ကြတော့ကိုဟောပါတယ်ဒီတော့ကိုဟောမဲ့ကြရင်ဘုန်းကြီးတို့ဗာပြောဖို့လေလို့လေဒီတော့ရဏိဒန်းကိုပြောဖို့လိုပါတယ်ဒီတန်းဆိုတာဗာလဲဆိုဒီတရားတို့ဟောရခြင်းရဲ့အခြေခံအကြောင်းအရာတွေဖြစ်တယ် ဏိဒံကတော့စာပေမှာ၃မျိုးဖွင့်ပြတယ်ပေါ့ဒုရိဏိဒံအဝိဒုရိဏိဒံတန်တိကေဏိဒံသုံးမျိုးရှိတယ်ဒုရိဏိဒံဆိုတော့ဘာပြောလဲဆိုဒီတရားတော်ဟောခြင်းနဲ့ဝေးတဲ့အကြောင်းအရာကိုဒုရိဏိဒံလို့ခေါ်ပါဒီပင်တော်မြတ်စွာဘုရားခြေတော်ရင်မှာသူမိတာရှင်ရသေးလေးရနေတဖရာပြားလေးခံပါတယ်။အဲဒီခံယူတဲ့ချိန်ကနေစပြီးတော့ဒုတိယနတ်ပြည် တေတကေတုနတ္တာဖြစ်တည်တိုင်အောင်ပါမီတော်များဖြစ်ခြင်းပေါ်အကြောင်းရင်းတွေဟာဒီဒီတို့ဟောခြင်းနဲ့ဝေးတဲ့အကြောင်းအရာဖြစ်လို့ဒူရင်ဒီတန်းခေါ်တယ်အဲဒူရင်ဒီမနီမွေးပေါ့လေအဲ့ဒါကြောင့်အာဝိဒူရီခေါ်တယ်ဒီတရားကိုဟောခြင်းမနီးမွေးတဲ့အကြောင်းအရာတွေဖြစ်တယ်ဒီလိုမှတ်တမ်းတယ်ပါတန်ဒီကိဏီတန်ဆိုတာတော့ဒီဓမ္မစကြာဟောကန်ဒီအကြောင်းအရာများဖြစ်ပါတယ် ရောဒီတို့ရဲ့ဟောတဲ့ဂုဏိတ္တတွေတက္ကရတွေဘယ်လိုတွေ့ကြလဲဆိုတော့ဘုန်းကြီးတို့ခုသာနာတော်က2564ခုနှစ်ရှိသွားပြီဒါဘုရားပရိနိဗ္ဗာန်ဆံတော်ဘုရားရဲ့နောက်ပိုင်းမှာတွေ့တာပေါ့လေတွေ့ပုံဒီတော့ဘုန်းကြီးမပြောလို့တော့အဲ့ဒီလောက်ရှိသွားပြီအဲ့တော့ခု2564ခုနှစ်ပြီးကြတဲ့ဟို ဩဂတ်၄ရက်နေ့ကဒါဝါဆိုလာပြီနေပေါ့2564ခုနှစ်ကြာသွားပြီ64ခုနှစ်တော့ကျော်လာပြီအဲကြောင့်သူဟောတဲ့နေ့တွေရက်တွေကိုတိတိကျကျတွက်ချက်လို့ရတယ်အတနာတက္ကိယဆိုဘုန်းကြီးတို့ဘုရားပြိနိဗ္ဗာန်ဆံမှုတော်ဝီပြီးတဲ့နောက်ပိုင်းမှာပြန်တွက်တဲ့နှစ်တွေပေါ့အဲ့ဒါနဲ့ပြန်ပေါင်းယူလိုက်လို့ချင်းရင် ဒါနာတက္ကိယကုဖရာပရိနိဗ္ဗာန်ဆန္ဒ2564ခုနှစ်64ခုနှစ်ထဲမှာတကဖရာဖြစ်တဲ့နှစ်တွေထပ်ပေါင်းပေါ့ဝါတော့45ပေါ့အဲ့45ပေါင်းပေါ့45ပေါင်းလိုက်ရင်အဲရလာတဲ့ခုနှစ်ကဒါဓမ္မစစ်ရဟောတဲ့နှစ်ပဲအဲ့လိုတွက်လို့ရအောင်အဲ့တော့ဘုန်းကြီးတို့ ဖရာရဲ့အကြောင်းလေးနည်းနည်းပြန်ပြောမယ်ဖရာဟာမာသကိ68ခုနှစ်ကဆုံလာပြီးနေတောက်ကြနေမှာလုံမဏီအင်ဂျင်တော်မှာဖွားမြင်ပါတယ်နာမည်ကတိတ်တတာမင်းသားလို့ခေါ်ပါတယ်ဤသေရရမင်းသားလေး16နှစ်သားအရွယ်မှာလက်ထမင်္ဂလာပြုပါတယ်ပြီးတော့နန်းစီစိတ်နဲ့ခံစားပါတယ်နန်းစီစိတ်နဲ့ခံစားနေရင်လည်းပဲ ဘာတွေတွေ့လာလဲဆိုနမိတ်၄ပါးထင်တယ်ပေါ့နမိတ်၄ပါးဆိုအားလုံးကြားဦးတဲ့အတိုင်းပေါ့လူအိုတွေ့မယ်နေမကောင်းတဲ့လူတွေ့မယ်တည်တဲ့ပုဂ္ဂိုလ်တွေ့မယ်ပြီးတော့ယဟန်တွေ့မယ်သူဖခင်ကြီးကတောထွက်မှာဆိုတဲ့အတွက်သုရဏမင်းညာဒီလူတွေမတွေ့အောင်ဖယ်ရှားထားတယ်တိုက်ပြီးမှလူကိုမတွေ့အောင်လုပ်ထားတယ် နေမကောင်းတဲ့လူတွေလည်းမတွေ့အောင်လှုပ်ထားတယ်သေတဲ့ပုံကိုယ်တွေလည်းမတွေ့အောင်လှုပ်ထားတယ်နော်တောထွက်မှာဆိုလို့ရဟန်းဆိုတာလည်းမတွေ့အောင်အကုန်လုံးဖုံးကွယ်ထားတော့နမိတ်ကြီး၄ပါးလည်းတွေ့ရတဲ့ခါကျတော့အဲ့ဒီမှာတာဝကဖြစ်တာပေါ့ဗျာနမိတ်ကြီး၄ပါးတွေ့တဲ့ခါမေးတာလေဟိုမှာနေမကောင်းတဲ့ပုံကိုယ်တွေတွေ့တဲ့ခါကျတော့သူတခါမှမမြင်ဘူးမမြင်ဘူးတော့မေးတာဒါဘယ်လိုလို့ဘာဖြစ်တာတော့ ဒါနေမကောင်းတဲ့ပုံကောပါပြီးတော့မေးတယ်မကဘာလျှောက်လဲလို့ဒါလူတိုင်းတွေးတဲ့အရာပဲတဲ့ရှင်မင်းသားလည်းဒီနေ့ဒီချင်းဒီလိုပဲနေမကောင်းဖြစ်ရမှာပဲအဲ့မှာတောင်းတာဖြစ်တယ်။အိုတဲ့ပုံကိုတွေးတော့လည်းမေးတယ်သူတွေ့မှမတွေ့ဘူးတော့ဒါလူတိုင်းဖြစ်တဲ့အရာပဲဒီနေ့ချင်းသင်မင်းသားလည်းဒီလိုပဲဖြစ်မှာတည်တဲ့ပုံကိုတွေးတော့ဒီလိုပဲမေးရဟန်းတွေ့တဲ့အခါဒီရဟန်းပါလဲ ဒီအိုနာသေးပေးတွေလွတ်မြောက်ဖို့အတွက်ကြင်ကြအထုတ်တဲ့ပုဂ္ဂိုလ်ပဲအဲ့မှာသူတာဝကတွေဖြစ်တယ်တာဝကဖြစ်ပုံတွေကိုဘုန်းကြီးတို့တုတ်တုတ်မှာတိကျဘုရားဟောတာရှိပါတယ်အဲ့မှာရှာမိခြင်းကနှစ်မျိုးဆိုအနာရိယာပရိဝေပရိယေတနာရဲ့အရိယာပရိပြောရရင်တော့အရိယာမဟုတ်တဲ့ပုဂ္ဂိုလ်ရဲ့ရှာမိခြင်းနဲ့အရိယာပုဂ္ဂိုလ်ရဲ့ရှာမိခြင်းပေါ့ အရိယမဂ္ဂုတွေမဟုတ်တဲ့ပုဂ္ဂိုလ်တွေကရှာမိခြင်းကိုဘုန်းကြီးတို့စာပေမှာကယုံညံ့တဲ့ရှာမိခြင်းဆိုတောင်းတာအဲ့မှာတောင်ကဖြစ်ပုံတွေကဘာလဲဆိုကိုကိုယ်တိုင်ကအိုတတ်တဲ့သဘောရှိတဲ့နဲ့အိုတတ်တဲ့သဘောရှိတဲ့အရာတွေကိုရှားနေတယ်ဒါတွေကိုသိမ့်ပိုက်နေတယ်တွဲတားနေတယ်ဆိုရင်ဒါမကောင်းဘူးအိုတတ်တဲ့အရာတွေကဘာတွေလဲဖျားလွန်စဉ်းစားကြည့်တယ် နော်သာသမီဇနီးယောက်ျားနော်ကိုကိုယ်တိုင်လည်းအိုတယ်ကိုမွေးထားတဲ့သားတွေသမီးတွေကိုနှစ်သက်မြန်နိုးတဲ့ဇနီးတဲ့နော်ရွှေတွေပျက်စီးတတ်တဲ့အရာတွေပေါ့နော်တိရစ္ဆာန်တွေဒါတွေဒီအာယုံ၅ပါးကာမဂုဏ်တရားတွေပေါ့နော်ဒီအရာတွေဟာပျက်စီးတတ်တဲ့အိုတတ်တဲ့ ကိုကိုလည်းအိုးနာနေပါအိုးအိုတမန်တရတာနဲ့ကိုဒီအိုတဲ့အရာတွေကိုတိမ့်ပိုက်ထားမယ်ရှာမိနေမယ်ဆိုရင်ငါရှာမိရတာမဟုတ်သေးဘူးဘုရားလောင်းအဲ့လိုစဉ်းစားကိုကိုယ်နဲ့ယောဂဝိနာတွေဖြစ်တတ်ပါလေနဲ့ယောဂဖြစ်တတ်တဲ့ပုဂ္ဂိုလ်နှစ်သက်မြတ်နိုးနေဒါလည်းသဘောမကျဘူးကိုကိုယ်နဲ့တေတမန်တိပါလေနဲ့ကိုကိုယ်နဲ့တေရမယ်ဆိုခုနကတေတဲ့ပုဂ္ဂိုလ်တွေ့သွားကိုကိုယ်နဲ့တေရမန်တိရဲ့တန်နဲ့ငါမတေး တရားမဲ့ပုဂ္ဂိုလ်နှစ်သက်မြတ်လို့တယ်ဒါလည်းမဟုတ်သေးဘူးငါမရှာသင့်တော့ရှာနေတယ်ဒီလိုသွားပြီးစဉ်းစားမိတယ်အဲ့လိုတောင်းကဖြစ်တော့မြင့်မြတ်တဲ့ပုဂ္ဂိုလ်ရှာမိခြင်းအရိအရိယပရိယတနာဆိုတာဘာလဲဆိုကိုကိုယ်တိုင်ကအိုတတ်တယ်ကိုကိုယ်တိုင်ကအနာယောဂတွေဖြစ်တတ်တယ်ကိုကိုယ်တိုင်သေတတ်တဲ့သဘောရှိတော့အာမအိုတဲ့နေရာမနာယောဂတွေမဖြစ်တဲ့နေရာမသေးတဲ့နေရာကို ရောက်အောင်ရှာမယ်အဲ့ဒီလိုရှာမိခြင်းကအရိယပရိယေတနာမြတ်သောရှာမိခြင်းဆိုဒီလိုတုံးတာတော့ဘယ်မှာဟောတာလဲအရိယပရိယေတနာတုံးမှာဟောတာအဲ့လိုတောင်းကဖြစ်တာအခုဘုန်းကြီးတို့လောကမှာလည်းဒီတိုင်းပဲနော်ပျော်ဖို့ဆိုပြီးတော့အိမ်တော်နေပြုကြတယ်အိမ်တော် ပြုပြီးတော့ဘုန်းကြီးတို့လောကလိုက်ကြည့်တော့ ဟိုတယောက်ယောက်ကနေမကောင်းပြီဟိုဂျန်တဲ့တယောက်ကဘယ်မပြောနိုင်တော့ဘူးဒီဒုက္ခတွေဆောက်ရှောက်နေတာ ਨੇ ဒီလိုနဲ့ပဲပေါ်ကအချိန်ကုန်သွားတယ်ဒီခါလေးလေးကျတော့ဘယ်လိုဖြစ်လဲဆိုပျော်ဖို့အိမ်အောင်ပြုလိုက်တယ်တူတယောက်သေသွားတယ်အဲ့မှာဒုက္ခဖြစ်ကြတယ်ပျော်ဖို့အိမ်အောင်ပြုလိုက်တယ်ကိုယ်ရသွားကြတယ်စိတ်ဆင်းရဲကိုယ်ဆင်းဖြစ်ကြတယ်ဒီခါလေးနှစ်ယောက်လုံးကအိမ်အောင်ရည်တဲ့ตายရတယ်အချိန်ကြအိုနာသေး ဒါတွေကကြုံရပြန်တယ်ဘယ်ဟာမှတော့ကောင်းမရှိဘူးပေါ့ဗျာဘုရားလောင်းကြအဲ့ဒီလိုဆင်ကျင်တာအဲ့တော့ခုနပြောချုံပြောရင်နော်ကိုကိုယ်တိုင်ကဖြစ်ချင်းပြက်ချင်းသဘောရှိနာကိုဒီဖြစ်ပြက်တတ်တဲ့သဘောတရားတွေကိုလိုက်ရှာနေဘာကြိုးရှိမှလဲဖြစ်ပြက်တတ်တဲ့သဘောတရားတွေကိုအပြစ်မြင်ပြီးတော့ဒီအဖြစ်ပြက်တွေကုံဆုံးရနေရာကိုရှာရင်ကောင်းမယ် ဓာတ်ရပြောရင်လည်းကိုကိုယ်နဲ့အိုနာသေးတွေဖြစ်နေတော့ဒီအိုနာသေးတွေကလွတ်တဲ့နေရာရှာရင်ကောင်းမယ်အဲ့လိုတာဝကဖြစ်တော့ဇာယိဆရာတယောက်ကတော့ဘာဝေဖန်ကောက်ချက်ချလဲဖះလုံးဟာအလိန်ခံလို့တော်ထွက်တာလိန်ခံတဲ့အခါကျလိန်မန်းသိသွားတဲ့အခါသူတော်ထွက်တော့တာပဲနော်ဘုရားတွေအဲ့လိုပဲဗျလိန်မန်းမသိသေးတဲ့အခါကျတော့ကောင်းကောင်းတင်းတင်းရင်မလုံနိုင် တကယ်လိမ်မှန်းသိသွားရင်ဘယ်တော့သူ ဖေရဒီအိုရာတွေနာရာတွေမမြောဖုံးကွယ်တာလေသိလဲသိလိုက်ရောတကယ်တော့ထွက်ချတာအဲ့ဒါပါ29နှစ်သားအရွယ်မှာဒီအလင်ခံတဲ့အရာကုန်ပေါ်သွားတယ်ပေါ်သွားတဲ့အခါကျဘာဖြစ်လဲတကောင်ရန်ချင်းအဲ့ဒီမှာရာဟုကရာဟုလာလေးကလည်းမွေးတယ်နော်ဟိုကတောင်ကားရလို့ပြန်လာချင်းရာဟုလာမွေးကြောင်းအော်ဒုက္ခပဲဟိုလာမင်းကြီးလာကမုတ်ဖမ်းတယ်လို့ပေါ့လေ ဆင်းရဲစရာတွေပို့ကြုံသွားပြီအကျုံးကထွက်သွားပြီဆိုဒါညီးတယ်အဲ့တော့သူ့ဖေဘရင်ကြီးသုရဏမင်းကသူ့သားလေးတော့မထွက်အောင်မြီးလေးကိုလည်းယာဟုလာပေါ့သူ့ကိုထိမ့်ချောက်တတ်တဲ့သဘောမျိုးနဲ့ထွက်မင်းရုံးမထွက်နေအဲ့လိုနာမည်ပေးတာအဲ့ဒီညာမှာပဲသူကဘလောက်ဖြောပြီးဖြောပြီးစိတ်မပြောတော့စောစောစီအိယာဝင်တယ်အိယာနုမောင်မမေတ္တာနေရာလည်းခါတဲ့လူတီးခုတ် ဒီမောကကုံနဲ့ဖြောပြီးပြီမဲ့လူဒီနေ့ဖျားလုံးဇောကြီးတိန်တော့သူတို့လည်းစောစီစီအိတ်ကြတာပဲဒီတီးတဲ့နေရာပဲအိတ်ထားတယ်ဖျားလုံးကစောကြီးနိုးလာနိုးတော့ကြည့်လိုက်တော့ဖြောပြေးနေတဲ့အတွက်တုံးလုံးပဲလေတကယ်ကိုတုတ်တန်တင်ညာကြီးလို့သူစိတ်ထဲမှာအောင်းမိအောင်းမိပြီးနောက်ဆုံးခန္ဓာကမြင်းဆန္ဒမှခေါ်ပြီးတော့တော်ထွက်တာပါပဲတော်ထွက်ပြီးတော့ နော်မမြစ်ကမ်းမြစ်သဲတောင်မြစ်မှာရောက်တဲ့ခါကျတော့သူတငယ်ချင်းဂရိကာရပြမကြီးကရောက်လာပြီးတော့ကြာသင်္ကန်းလူတယ်ဒီမှာလည်းမှတ်ထားနော်ကြာသင်္ကန်းဆိုတာဘုန်းကြီးတို့နိုင်ငံဟိုကြာဦးတွေကနေဒီအမြင့်မြင့်လေးတွေလောက်တဲ့ကြာသင်္ကန်းဆိုလိုတာမဟုတ်ဘူးအဲ့ဒီကြာသင်္ကန်းကဒီဒီဗဒ္ဒကဘာပေါ့ဘုန်းကြီးတို့ခုကဘာမှာဆိုအကောင်းဆုံးဗဒ္ဒကဘာလို့ခေါ်တယ်ဖျားငါးသူပွင့်တယ်ကဘာကြီးစတည်ဘေပန်း theory ရပေါ့နော် ပေါက်ကွဲပြက်စီးသွားပြီးကဘာကြီးဖြစ်ပေါ်လာဖြစ်ပေါ်လာလာခြင်းမှာဒီကဘာမှာဖျားငါးစုပွင့်မဲ့ကြအေးကြာဘူးကြီးငါးခုပေါ်ထွက်လာတဆူမှမပွင့်ဘူးဆိုတော့ကြာဘူးတဘူးမှမပေါ်ဘူးဖျားတဆူပွင့်မယ်ဆိုကြာဘူးတဘူးပဲပေါ်ပေါ်တယ်ပေါ့အဲ့ဒီကြာဘူးကြီးထဲမှာရတဲ့သပိတ်သင်္ကန်းတွေနော်စကြတဲ့ကဘာတီကလေးဖြစ်ပေါ်လာတဲ့ အဲ့ဒီဟာတွေကိုယူပြီးကတ်တာဟိုလိုကြာကြာပင်ကိုရက်တဲ့ကြာသင်္ကန်းမဟုတ်ဘူးကြာဖို့ရမှာရတဲ့သင်္ကန်းဂရိကရပြမကြီးကယူလာပြီးတော့လာကတ်တယ်ကာရကကြတော့ဗာပြစ်လဲဆိုဒီဝစားတွေလဲရတော့အဲ့မှာနော် တောထွက်တယ်ညင်းငွေလို့တောထွက်တယ်ဆိုတော့တော်တော်များများအဲ့မှာသူတပြင်းတချို့နီးတွေကြတော့ဒီသမားတွေကကောင်းလာရတာတွေပြန်ကြည့်လို့ရတယ်ဘာညာရှိတော့ အဲ့ဒီမှာအများကြီးပြဿနာရှိတော့လေသူတို့ကဖျားလောင်းတောထွက်ပါတယ်ဆိုမှတကယ်အဝတ်ကောင်းတွေဝတ်လာမယ်တကယ်ကိုဖိုးတန်တွေဝတ်လာမယ်တောထွက်တဲ့ပုံကဘယ်ဒါရီညီငွေလို့မှတောထွက်ဘယ်ဝတ်လိုက်မလဲအဲ့ဒါလေးသိထားဖို့မြင်ရတယ်ဆိုပြီးတော့အဲ့ဒီမှာတော့ဇန်သမားလေးတွေကလည်းတမာရီနိမိတ်နဲ့မြင်ရတယ်ဆိုရင်ဒါတွေကိုဘုရားလုံးကတောထွက်တဲ့ချိန်မှာဘယ်လိုဝေစားတွေဝယ်လာတယ်ဟိုကြောက်ကြောက်ဖဏတ်တွေမှာလည်းဟိုကြောက်တံဗရမများတွေနဲ့ဗာတွေနဲ့အဲ့လိုလျှောက် ပျော်တာတွေဆွဲတာတွေတွေ့ဘူးတယ်အဲ့ဒါတွေရုပ်တွေမရှိဘူးဗျာဒါတွေမဝိဒါတွေတောင်ဝကရလို့ညီးငွေလို့မှတော်ထွက်တာအဲရိုးရိုးတန်းတန်းစဉ်းစားကြည့်ပေါ့ဗျာအိန္ဒိယနိုင်ငံသုံးဆိုပိတ်ဖြူလေးနဲ့တော်ထွက်မှာပိတ်ဖြူလေးဖတ်ပြီးဒါပဲရှိတာအဲ့တော့နောမသက်တော်မြင်ရောက်တဲ့ခါကျတော့ခေါင်းကဆပင်ကိုဒီလိုဆုဆွဲလိုက်ဆုဆွဲပြီးတော့ဓာတ်နဲ့ဖြတ်လိုက်တာပါပဲဗမာတော့တန်တယ်လို့တောင်းတယ် ဒါနဲ့လည်းဖြစ်ချင်းဖြစ်မဲ့အိန္ဒိယတကောက်လည်းဖြစ်ချင်းမှဒီလိုဆွဲဖြတ်လိုက်တာအဲဒါလေးဒီလိုစုစုပဲကြံအဲ့ဒါပဲဖះလုံးမှာရောဖះမှာရောခေါင်းမှာခြုံတက်မရှိဘူးအဲ့ဒီမှာဂရိကာရပြမကြီးလှူတဲ့သင်္ကန်းကိုအဲ့ဒီမှာလည်းဖះဖြတ်ပြောစရာရှိဒီဆပင်ကိုဖြတ်လိုက်တယ်ဖြတ်တော့ဒီဆပင်လေးရာဒီဆပင်ကိုဖះဖြစ်မယ်ဆိုရင်ဒီဆပင်ကကောင်းငင်မှာတီးပါစေ။ ဒိဋ္ဌံကြီးလွတ်တယ်ကောင်းငင်ကိုမြောင်းလိုက်တာဖယားမဖြစ်ဘူးဆိုရင်ဒီဆပင်အမြေကြီးပေါ်ပြုတ်ကြပါစေဒီလိုဒိဋ္ဌံအဲ့ဒီမှာကောင်းငင်မှာတည်နေတယ်နော်တဘာဝအရာဒီတိုင်းပြုတ်လို့ဆပင်အောက်ပြုတ်ကြမှာကောင်းငင်မှာတည်နေတဲ့တရားမရချာကလနဲ့ခံယူပြီးတာဝရိတာနတ်ပြည်မှာဆူလာမရိစေတီဆိုတာတဲတယ်။ရောင်ဒီချိုးနီးတွေကြနမိတ်အားကောင်းဒီနမိတ်နဲ့ကြာဝလန့်ဖူးမြော်လို့ရတယ် ဖရာလောင်းရဲ့အဝတ်စားတွေအဲ့ဒီမှာသူ့ရဲ့အဝတ်စားတွေကိုဂရိကာရဗြဟ္မာကြီးကတ်လှူတဲ့သင်္ကန်းကိုလဲပါတယ်လဲလိုက်တခါကျဒီသူ့ဝတ်လာတဲ့ဝတ်စားတွေကိုဂရိကာရဗြဟ္မာကြီးကို ပေးလိုက်ဂရိကာရဗြဟ္မာကြီးဟာအကနိဋ္ဌပုံမှာဒုဒ္ဒစီတီဆိုတည်ထားတယ်ဒုဒုဒ္ဒစီတီအဝတ်စားပြောတာကျန်တဲ့တစားပလာမပါဘူးဗျအဲ့ဒါကိုပြောချင်တယ် အဲ့ဒီမှာတချို့ကတော်တော်များများတမရီအားကောင်းပါလေမြင်ပြီးတော့အဲ့မှာမြတ်စွာဘုရားကတတချင်းနေကြောက်စီကြောက်တရားဘယ်လိုစီထားတယ်ဒီဝစားတဲ့လမောင်းရှင်လုံးဝစားရောက်ဆွဲထဲတာဇတ်တော်တွေကျတို့နိုင်ငံရှင်တို့ကဇတ်တွေကတဲ့ကမှာဇတ်တော်ကြောင့်မောင်ရှင်လုံးဝဆုံးနေအဲ့လိုမျိုးဝတ်ကတော့အာဒါမျိုးဝတ်ဆုံးနေစိတ်ကူးရင်မြင်နေဆိုပုံပေါ်ကြတယ်ရုပ်တိမရှိတာပြောတော့အဲ့ဒါမျိုးမဟုတ်ဘူးဒါစဉ်းစားထားပါနော်အဲ့ဒီမှာဘုရားလောကသင်္ကန်းဝတ် သင်္ကန်းဝတ်ပြီးတဲ့နောက်ဂတိကာရပြန်มาသင်္ကန်းဝတ်ပြန်လှူတဲ့သင်္ကန်းဝတ်ပြန်နောက်ပိုင်းအဲ့ဒီမှာသူကတရားအဲ့ဒီချိန်ဒီဘုရားလောင်းမှာသူမှကျင့်ကြအထောက်အမဲ့တရားဆိုမရှိဘူးဗျသိလည်းမသိသေးဘူးမသိသေးတော့အဲ့ဒီနေတဝိုက်မှာနာမည်ကြီးတဲ့ပုဂ္ဂိုလ်ပေါ့လေတကယ်ကျင့်လဲကျင့်နာမည်ကြီးတဲ့ပုဂ္ဂိုလ်လိုက်ရှာသူကဘာရင်စတွေ့လဲဆိုအာရာရယတိကြီးကိုစတွေ့တယ် ဒီအာရဏရတေကြီးကဘယ်မှာရှိလဲဆိုဝေတာလီအိန္ဒိယနိုင်ငံဝေတာလီပြည်နယ်ထဲမှာရှိတယ်တပိ300လောက်နဲ့နေထိုင်တာသူကဇန်ကဇန်သမပတ်က7ပါးရှိတယ်ဒါကတိခပုဂ္ဂိုလ်အနေနဲ့ပြောတယ်ရူပဇန်4ပါးအရူပဇန်နဲ့4ပါးပေါ့အဲ့ဒီအာရဏရတေကြီးကရူပဇန်၄ပါးအရူပဇန်ကအဂါတနိဆိုင်နာထီအောင်ရတယ် အရူပဆံ၃ပါးပေါ့ဒါကိုတမပ၈ပါးတမပ9ပါးခေါ်တယ်ဒီအာရရယတိကျတမပ9ပါးရတာအိမ်မှာဖះလောက်လို့နာမည်ကြီးတာပေါ့လေသူသူဒီကိုသွားနီးခံကျင်တယ်သူဒီသွားနီးခံကြတော့မေးတယ်ဘယ်လိုဘယ်လိုကျင့်လဲဆိုတော့ဒီလိုဒီလိုကျင့်တယ်ဖះလုံးကလည်းပါမီတူးလည်းရှိတယ်ကဲခဏလေးရသွားတယ်ဟဲ့တော့ဟိုအာရရယတိအာအသင့်သွားတယ်သူ့မှာဒါရဖို့ခြင်းကိုအကြာကြီးကျင့်နေရတယ် ခဏလေးကြာတော့ဓာတ်လူကြီးတို့သူကဆက်ဆံတာဘုရားကရမဘုရားကရမမှာကရမရှင်ကရမတဲ့သင်ဟာကျွန်ုပ်ရတဲ့တရားကိုသင်သိတယ်သင်သိတဲ့တရားကျွန်ုပ်လည်းသိတယ်သင်နဲ့ကျွန်ုပ်လည်းအတူတူပဲတဲ့ရည်ချင်းသူ့မှာတပည့်300ရှိတယ်သင်လည်းခေါင်းဆောင်လုပ်ပြီးသင်ပါတဲ့တို့တို့နှစ်ယောက်အတူတူပေါ့ဒီဆရာကြီးလုပ်ပြီးနေကြအောင်ညာဖះကဖះလောကသူလူချင်းနာက မအိုရမနာရမသေးရတရားကိုရကျင်တာအခုတရားကဆင်ញင်ကြည့်တော့မအိုရမအိုတဲ့မနာတဲ့မသေးတဲ့တရားမဟုတ်ဘူးတော့မလို့ခြင်းမှုခဏနေပြီးပြန်ထွက်သွားတာနောက်တဏှာကိုလိုက်ရှာပြန်တယ်တဏှာရောက်တဲ့ခါကျတော့ဥဒကယတိဆိုတော့သူကလည်းနာမည်ကြီးတယ်ဥဒကယတိကြီးကသူကဗစုတပည့်လေယာမဗုဒ္ဓယာမဆရာကြီးရဲ့သားတပည့်ဒီယာမဆရာကြီးကျတော့ တမပတ်၈ပါးလုံးရလာသူရောက်သွားတဲ့အချိန်ကရာမဆရာကြီးကတည်သွားပြီသူတို့ပဲဥရကဗုဒ္ဓပဲဥရကဗုဒ္ဓလည်းဥရကဥရကယတိပေါ့ဥရကယတိရတယ်ဒီ၈ပါး၈ပါးလုံးမရအောင်မရတကဘုရားလောင်းမေးတယ်သစ္ဆရာကြီးကသမပတ်၈ပါးရဟုတ်တယ်ဘလို့ရသွားတယ်ဘလို့ကျင့်လဲဆိုဘုရားလောင်းခုနခုနှစ်ခုထိရခဲ့ပြီအဲ့ဒါမေးတယ်သူဆရာကြီးကတော့ဒီလိုဒီလို ပြောသွားတာပဲ ခါကျင့်လိုက်ပြန်တော့ရသွားပြန်တယ်နော်အဲ့ဒီဥဒကယတိမှာကြတော့သူကဘယ်မှာနေလဲဆိုရာသကြိုးတိုင်းပြည်ပြည်နယ်ထဲမှာရှိတယ်တပည့်900ရှိတယ်လို့ဆိုတယ်ပေါ့အဲရသွားတဲ့ခါကျတော့အဲ့ဒီမှာဥဒကယတိကချီးကျူးတယ်ဟာရှင်ကောင်းမတင်ဟာကျွန်ုပ်ဆရာကြီးရတဲ့ရာမဆရာကြီးရတဲ့၈ပါးလုံးတင်ရတယ် ရမဆရာကြီးလည်းဒါပဲတည်တယ်သင်လည်းဒါအဲ့ဒါသူ့ကိုဆရာအဖြစ်ထားတယ်သူကလက်မခံဘုရားတော့သူလိုချင်တာမအိုရမနာရမတရားတရားထွက်သွားတယ်အဲ့မှာဒီကားနေဆက်ပြောတာရှိတယ်ဥရကယတိအစောကဒီ၈ပါးလုံးမရဘူးဗျနောက်ပိုင်းကျရင်ဘုန်းကြီးတို့ဘုရားလုံးကရသွားတယ်သူအကြပြီးကျင့်တော့သူလည်းနောက်ပိုင်းကျသဘာဝ၈ပါးရတယ်လို့ဆိုပါတယ်ဘုရားလုံးကသူလိုချင်တဲ့ မိုးရမနာရမတရားတရားမရတဲ့အခါကျတော့အဲ့ရနေဆက်ထွက်သွားတယ်ခုနရာဇကျိုးဆိုမဂရမဂရတိုင်းထဲမှာပဲနော်မဂရတိုင်းထဲအဲ့ရနေဘယ်ဆက်သွားလဲဆိုအနုတ္တရတန်တိပရဝရပရဆိုတေချင်းကင်းရာတရားကိုကိုယ်ပိုင်ညာနဲ့ရှာရင်းပေါ့လေအဲ့ဒီမဂရတိုင်းထဲမှာရှောက်လှက်ပတ်သွားတယ်လက်လိန်လက်လိန်နဲ့ဘယ်ရောက်သွားလဲဆိုသေနာနီကုန်းရွာဒါတော့ဘုန်းကြီးတို့ဘုရားဘုရားပုဂ္ဂိုလ်တွေ သိလိုက်အဲ့ဒီယောဟန်ဒီဥလူဝေရာတော်ဆိုတဲတော်ကြီးပါအဲ့ဒီနေရာရောက်ပါအဲ့ဒီနာမှာကြည်လင်တော်စီးဆင်းနေတဲ့နေရင်္ဒရာမြစ်စွာရှိတယ်အဲ့ဒီနေရာရောက်တော့တိတ်ဆိတ်ငြိမ်သက်ပြီးတော့နေတော့ဘုရားလောကစဉ်းစားတယ်အာဒီရတရားထုတ်လို့တဲ့ပုဂ္ဂိုလ်တွေအင်မတန်တင့်တော်တဲ့ကောင်းတဲ့နေရာပဲအဲဒီနေရာပဲနေပြီးတရားထုတ်မှာပဲဆိုဥရဝရာတော်ကြီးတွေမှာတရားထုတ်နေတာ အဲ့ဒီချိန်ဒီဘုရားလုံးမှာတိကျတဲ့မှန်ကန်တဲ့နီလာမရသေးဘူးအဲ့ဒီချိန်မှာအိန္ဒိယတဝိုက်မှာဘာအထင်ကြီးလဲဆိုပင်မမအထုတ်တဲ့အကျင့်မျိုးအဲ့ဒီကကတိတ်ထင်ကြီးတယ်လေးစားတယ်အဲ့ဒီကျင့်ဒီမိပြီဘုရားလောင်းပါလေတဲ့ဒီစဉ်းစားမှု၃ခုပေါ့ဥပမာ၃ခုဖြစ်ခဲ့တယ်ပထမဥပမာက တဖန်စာပေါ့တဖန်သာဒီတဖန်သာအဆိုလည်းဖြစ်မယ်ရေလည်းစိန်ထားမယ်ဆိုရင်ဒီသူတို့တစ်သားချင်းချင်းဘယ်တော့ပဲပုတ်တိုက်ပုတ်တိုက်မီးမဖြစ်နိုင်မီးမပွက်နိုင်ကိုမှသားမယားတွေနဲ့ကာဘဂုံအာယုန်တွေနဲ့လည်းရှိနေမယ်သားမယားတွေရှိနေမယ်ကာဘဂုံအာယုန်ဆိုတာသားမယားတွေလည်းရှိနေမယ်ဒီပုံမှာသားယာနှစ်သက်တဲ့စိတ်လဲကိလေသာစိတ်လဲရှိနေမယ်ဆိုရင် ဘလို့အာထုတ်တော့တရားမရနိုင်ဘူးဒီဥပမာတစ်ခုပေါ်တယ်နောက်ဥပမာတစ်ခုကြတော့ဒီတဖန်သမားယေရှုချင်းမရှိဘူးဒါပေမဲ့စိုးနေရင်ဒီအစိုးနှစ်ခုပုတ်ဘလောက်မိတိုက်တိုင်းမိမရနိုင်အဲ့ဒီဥပမာလိုပဲကိုယ်မှာသားမယားစာရည်တဲ့ကာမဂုဏ်ဝတ္ထုတွေအနီးနားမှာမရှိဘူးမရှိတာမှန်တယ်ဒါပေမဲ့ဒါတွေကိုစိတ်ကူးနဲ့ตาရနေမယ်နှစ်သက်နေမယ်ဆိုရင်လည်း တရားတို့မရနိုင်ဘူးဒီလိုစဉ်းစားမိတယ်ပေါ့ဒါဥပမာတစ်ခုနောက်တတိယဥပမာကြတော့ဒီတဖန်းစား6သိနေမယ်ရေနဲ့လည်းမတွေ့သေးဘူးဆိုရင်ဒီနှစ်ခုကိုပုတ်တိုင်မေးရအလွယ်တကူရနိုင်သလိုပဲဒီသာသမီဆိုတဲ့ကာမဂုဏ်အာယုံဝတ္ထုတွေကိုလည်းစွန့်ပယ်ထားမယ်ဒီပေါ်မှာတာရတဲ့စိတ်ကိုလည်း မဖြစ်အောင်အာရပြအာရယပြဖြတ်ထားမယ်ဆိုရင် တရားရနိုင်တယ်တရားရနိုင်တဲ့အခါမှာကျင့်နည်းကနှစ်မျိုးသူစဉ်းစားမိတယ်ကိုယ်ပင်ပန်းခံပြီးအာထုတ်လျင်ဒီတရားတွေရနိုင်နောက်တနည်းကြကိုယ်ပင်ပန်းခံရမလို့ပဲနဲ့လွယ်လွယ်ကူကူကျင့်နိုင်တယ်တရားတွေရနိုင်တယ်နောက်ဘက်မှာကြတော့ကျင့်နည်းပါထပ်စဉ်းစားတယ်အဲ့တော့သူကပထမဆုံးနည်းကိုရင်စကျင့်ပါတယ် သားများသားသမီးသားများဆိုတဲ့ဒီကာမဂုဏ်အာယဝတ္ထုကိုလည်းပယ်စုံမယ်ဒီပုံမှာဆွမ်းလန်းတဲ့စိတ်ကိုလည်းဖြတ်တောက်ထားမယ်ပြီးတော့ခန္ဓာကိုယ်ပင်မခံပြီးကျင့်ရင်တရားယူသူရနိုင်တယ်ဆိုပြီးတော့အဲ့ဒီဥပမာတွေထဲမှာတတ္တရာဥပမာကနီးနေနီးရှိတယ်ပထမနီးကိုပြင်းပြင်းထန်ထန်အားထုတ်လို့တဲ့စိတ်ဖြစ်တယ်ဒါဒုက္ခစရိယာလို့ခေါ်တယ်ခက်ခဲကျင့်တဲ့အကျင့်ပေါ့အဲ့ဒီထဲမှာဘာစကျင့်လဲဆို ဒီမကောင်းတဲ့စိတ်တွေကိုမဖြစ်အောင်စိတ်နဲ့ပြန်ပြီးတော့အတင်းထိတ်ချုပ်ဖိနှိပ်ကျင့်တဲ့အကျင့်ပဲအဲ့ဒါစကျင့်သူကကိုယ်စိတ်ထဲမကောင်းတဲ့အတွေ့တွေမကောင်းတဲ့စိတ်တွေကိုမပယ်မဖြစ်အောင်အတင်းထိတ်ချုပ်တာအန်ကျိတ်ရှာနဲ့ရှာကိုလည်းအတင်းဖိနှိပ်ကျင့်နော်ရှာကိုလည်းအတင်းအပေါ်ကတ်ထားစိတ်ကအန်ကလည်းအတင်းကျိတ်ထားဒီမကောင်းတဲ့စိတ်လုံးဝမဝင်ရသေးဘူးဒီအကြံဖြစ်ပြီးကျင့်တာပဲ အဲ့ဒါတော့မာစီဆရာတို့ရပါကောက်ချက်ချပြတယ်ဒီကျင်နီးရတော့တဲ့ဂျပန်ကမဟာယာနနီးနဲ့တူတယ်တဲ့ဂျပန်မှာသူအဲ့ဒီလေ့လာတဲ့သဘောပဲဆရာတို့ရရေးတာအဲ့ဒီဘာတွေ့ရလဲဆိုတော့အဲ့ဒီမဟာယာနနီးကဖြစ်ပေါ်လာသမျှစိတ်တွေကိုဖျောက်ပြရမယ်အဲ့လိုဖျောက်ပြလို့ဒီမကောင်းတဲ့စိတ်တွေဖြစ်ပေါ်လာမကောင်းစိတ်မှန်များဖျောက်ပြတတ်များဖျောက်ပြဘယ်နည်းနဲ့ဆိုဖျောက်ပြထိမ့်ပြအဲ့ဒီဖျောက်ပြလို့ ဒီစိတ်ကဘာမှမပေါ်တော့ဘူးဆိုရင်အဲ့ဒါတုံညတဆိုက်သွားတယ်ပေါ့ဗျာဘာမှမရှိတဲ့သဘောအဲ့လိုဖြစ်သွားတဲ့အတွက်သူကဒါတရားရပြီလို့ခေါ်တယ်တဲ့ဘုရားလောအဲ့ဒီအချိန်တုန်းကဒီအန်ကျိတ်ဖိနှိပ်ပြီးကိုစိတ်ကူစိတ်နဲ့အတင်းပေါ်လေမကောင်းတဲ့စိတ်မုံရောအတင်းဖိနှိပ်ပြီးထိမ့်ချုပ်ပြီးကျင့်တာဒါမဲ့ဒီကုန်သွားတာမှမဟုတ်ပဲဒီစိတ်ကပြက်မြောင်ဝင်လာတာပဲလေလောဘဝင်လာတယ်ဒေါသဝင်လာတယ်ဘလို့ထိမ့်ချုပ်ထိမ့်ချုပ်ဒါတွေက ပြန်ပြန်ပေါ်လာတော့အာလွန်လွန်ပင်မန်းတော့သူရေးထားတော့ဂျိုင်းညာတွေချွေးတွေအတွက်တကိုယ်လုံးချွေးတွေထွက်ပင်မန်းပင်မန်းမှအာထုတ်လဲရတာပဲရှိတယ်ဒီခုနအသိဉာဏ်တူကဘာမှဖြစ်မလာဖြစ်မလာတဲ့ကဘုရားလုံးကဘုရားလုံးတော်တာကဒီနီးအာထုတ်ကြည့်တယ်မရဘူးဆိုရင် ဖြတ်ပြလိုက်တယ်နောက်တနီးလောက်ပြန်တယ်မှားတယ်နီးဆက်မလုပ်ဘူး စိတ်ကိုစိတ်ချင်းဖိနှိပ်ပြီးတော့အကုသိုလ်စိတ်မဖြစ်အောင်ပြင်းထန်ကျင့်မင်မလို့မရဘူးမရတော့နောက်တစ်မျိုးစဉ်းစားပြန်တယ်ဘာလဲဆိုတော့ဝင်လေထွက်လေကိုထိတ်ချုပ်ပြီးတော့ရှုရင်ကောင်းမယ်ဆိုပြီးတော့အိမ်မှာဘာလုပ်လဲပါဇက်ကိုနှခေါင်းမှာအသက်မယူအောင်အတင်းထိတ်ချုပ်ပြီးတကကျင့်မြန်တယ်ကျင့်မြန်တော့လေတွေကဘာပြနားတွေကထွက်တာနားတခါလဲနားပါအတင်းပိတ်ဆို့ပြီးကျင့်မြန်တယ် ကျင့်မြန်တော့ဗာပြစ်လာသေးအော်လေတွေကနေခေါင်းတွေအတင်းထိုးပေါ့ထိုးဆောင် မျိုးစုံခံခက်တာပေါ့အတင်းပိတ်ဆို့လေးဝမ်းထဲမှာအတင်းလေတွေကတိုးဝှေ့နာကျင်ကက်ခဲမှုတွေဖြစ်မျိုးစုံဖြစ်ပေါ့ပြင်းစွာပူလောင်အဲ့လိုပေါ့ပူလောင်တာတွေခံခက်တာတွေဖြစ်နောက်ဆုံးတော့မူးမေလဲကြသွားတယ်မူးမေလဲကြသွားတဲ့အခါမှာနတ်တရားမျိုးမျိုးဝင်ပါတယ်ဟာရန်ကောရမတော့သိပြီ တချို့နတ်တွေကလည်းဘုရားလောင်းရဖြစ်ပုံဟာမသေးသေးဘူးသေလူမျောပါဖြစ်နေတာဟာတချို့ကလည်းတချို့နတ်ကဘာပြောလဲဟာဒါယဟန္တာပုဂ္ဂိုလ်နေခြင်းပဲဒီလိုပဲယဟန္တာပုဂ္ဂိုလ်နေတာပဲအာသူတို့ကမျိုးမျိုးပြောနေဒါပေမဲ့လို့သူလိုချင်တဲ့မအိုရမနာရမတရားတရားမရဘူးဗျာဘယ်လိုပင်မကအာတောအာတုတရားဘူးသူကမရဘူးမရတဲ့ခါကျဒီနေ့ပြတဲ့ခါဖြတ်လိုက်ပြန်တယ်နောက်တနည်းကျင့်သုံးပြန်တယ် နောက်တနည်းကြတော့အစာရေစာဖြတ်ပြီးအထုံးမယ်ကျင့်မယ်စာရေစာဖြတ်တဲ့နည်းကိုကျင့်တယ်နော်ဒါကိုတကူကြည့်တဲ့နတ်တရားသိတယ်သိတဲ့ခါကျရန်ကုန်မှာအစာရေစာတော့လုံးဝမဖြတ်လိုက်ပါနဲ့အစာရေစာဖြတ်ရင်ကျွတ်တို့ကရှင်ကုန်မရဲ့တန်တန်မှာမွှညင်ပေါက်ကနေနတ်ဩဇာတွေထည့်ပေးရတယ်မြတ်အသေးခံလို့တော့မရဘူးပေါ့အဲ့တော့ဘုရားလောင်းကဘာစဉ်းစားလဲ ငါကအစာလုံးဝမစားဖို့ဝန်ခံနေတယ်နတ်တွေကငါမွေးညစ်ပေါက်ကနေထည့်ပြီးတော့ငါနာဩဇာနဲ့မြနေတယ်ဆိုရင်တော့ငါဝန်ခံခြင်းကလိန်ရရောက်နေတယ်အာအဲ့ဒီလိုတော့မလုပ်ဘူးတဲ့သင်တို့နတ်တွေထည့်ပြီးတော့ဥစားမလုပ်ချင်ဘူးတဲ့အထက်မခံဘူးပေါ့နတ်တွေကိုပဲထည့်မဲ့နတ်တွေကိုပဲမြစ်ပဲထုတ်လိုက်တော့အဲ့တော့အစာရေစာလျှော့ပြီးတော့သုံးဆောင်ဖုံးပေးပြီးကျင့်ပါတယ် ဘလောက်လျှော့ပြီးဖုံးပေးလဲဆိုဘုန်းကြီးတို့ဒီလက်တစ်ဖက်လက်နှစ်ဖက်ပေါ့လက်နှစ်ဖက်ခန္ဓာနှစ်ဖက်ဆုံးခေါ်ဒီလက်တစ်ဖက်ခန္ဓာလက်တစ်ဖက်ဆုံးဆိုရှင်းတော့အသုံးပါပဲပြုတ်ရည်လေးကိုဒီလက်တစ်ဖက်ဆုံးတော့ဒီလောက်ပဲသုံးပြီးတော့သူတော်ကောင်းတရားတွေလောက်တာအဲ့လိုအဲ့လောက်လေးသုံးပြီးတော့စားတော့ပြီးနေတဲ့ခါကျဖြည်းဖြည်းဖြည်းနဲ့ခန္ဓာဝိဖြစ်သွားတာဒီမှာတော့စာမှာတော့အများကြီးမှတ်တမ်းတင်ထားတယ် တနေ့ပဲရည်လေးပဲပြုတ်ရည်လေးအဲ့ဒီလောက်လေးနဲ့နေတဲ့ခါကျအလောင်းတော်ဒီဖျားလောင်းရခန္ဓာကပိန်ချုံကြသွားတယ်။ဘာကြံတော့တယ်အရင်နဲ့အကျော်အယိုးလောက်ပဲကြံတော့။ရိုးရစ်စစ်တွေကလည်းပေါ်လာတယ်၊နံရိုးတွေကလည်းပေါ်လာတယ်၊မျက်လုံးကလည်းခြိုက်ဝင်သွားတယ်။ဥကောင်းကလည်းတဲ့ဘူတိနုတုနေလန့်တာလို့တွန့်ကျုံရှုံနေတယ်လို့ဆိုပါတယ် ကိုကလည်းပိန်နေတယ်ဝမ်ဘက်ကစံကြည့်ကြောရိုးကိုတွေ့ရတယ်ကြောဘက်ကဆိုင်ဝမ်ဘက်ကိုတွေ့တယ်အဲ့တော့ပိန်ပြီးကြသွားတချို့လူတွေကဟာရှင်ကုန်မှာအသားရောင်မဲနေတယ်ချို့ကြအသားရောင်ညွှဲချကြအသားရောင်ပြရတယ်အစာရည်တွေဝေဖန်ကြပြောကြတယ်ပေါ့လေအစာအစာရနဲပါတဲ့အတွက်သူကဘာဖြစ်လာတယ်တန့်ရှင်းမှုကြည်လင်မှုရုပ်ရည်မရှိတော့ဘူးသားရည်တွေလုံးဝပြတ်သွား အဲ့ဒီချိန်မှာပဲမာနကလာပြီးဖြားရောက်တယ်ဟိုသူကတနာကရုဏာရှိတယ်လို့လို့နဲ့ပေါ့လေအဓိကတော့တရားမရအောင်လုပ်ထားပါပဲဘာဖြားရောက်လဲဆိုတော့ရှင်ခေါရမတဲ့သင်ဟာလွန်ပေပြီးတော့ရုပ်ပြက်ရှင်ပြက်ဖြစ်နေပါပြီတဲ့ဒီရမကဆက်အာထုံသင်သေးဖို့နိကတ်နေပြီတဲ့အသက်ရှင်ဖို့အပေါင်းတစ်ထောင်မှတပုံလောက်ပဲကြံတော့မယ်တဲ့ အဲ့တော့ရှင်ကောရမအသက်ရှင်အောင်ကြိုးစားပဲအသက်ရှင်ကြီးကသေသေတာတဲ့ကောင်းပါလေတဲ့အသက်ရှင်နေကုသိုလ်ကောင်းမှုတွေပြုနိုင်ပါလေမနက ပြောတဲ့ကုသိုလ်ကောင်းမှုကအဲ့ဒီခေတ်ကဟာကိုသူကယုံကြည်ပြီးပြောတာအဲ့ဒီခေတ်ကကုသိုလ်ကောင်းပြုတယ်ဆိုတော့မေတော်မှုရှောင်ကျင်တာဒါကုသိုလ်ကောင်းမိပူဇော်တာအဲ့ဒီလုပ်တဲ့အတင်းဟာကုသိုလ်ဖြစ်လိုက်မယ်ဒီလိုဟိုအသက်သေးခံလုံးမဲ့စားအသက်ရှင်ပြီးတော့ဒီလိုမေတော်မှုရှောင်ကျင်တာမိပူဇော်တဲ့လုပ်တွေလုပ်လို့ပြောတာ ဘုရားလောကဒါစဉ်းစားကြဒါလည်းဘာမှအတိတ်မရှိတဲ့လုပ်တွေပဲအဲ့ဒီမှာခါရဲမောင်းထုတ်လိုက်တာသင်ပြောတဲ့ကုသိုလ်ကောင်းကိုငါနည်းနည်းလေးမှစိတ်စိတ်ဝင်စားဘူးလေအဲ့ဒီကုသိုလ်ကောင်းကိုအလိုရှိတဲ့ပုံကိုယ်တည်းသင်သွားပြောလို့ဒီလိုပြန်ပြောလိုက်တယ်နော်အဲ့ဒီချိန်တုန်းကဘာဖြစ်လဲဆိုဒီလိုအစာငတ်ခံပြီးခက်ခဲခဲ့တဲ့အကျင့်မျိုးကိုတရားရနိုင်တယ်လို့ယုံကြည်တာ ਉਹ ဗျာ သူများတခြားပုံကိုယ်တွေကလည်းယုံကြည်တယ်ဖျားလောင်းလည်းယုံကြည်ယုံကြည်တဲ့အတွက်အဲ့ဒီခေကအတိုင်းပဲသူကျင့်တာပဲသွေးသားတွေ6ရင်6ပဲစေသွေးသားတွေ6လာရင်နော်သွေးသားတွေ6လာရင်သဲကျစ်တလိတွေ6လာမယ်အိမ်မှာစားတယ်မျိုးအသားတွေကုန်ခန်း6ကပ်သွားမယ်နော်အဲ့ဒီ6ကပ်ပြင်မယ်လို့စိတ်ကကြည်လင်းလာမယ်တတိပညာတွေလည်းဟိုတာရခိုင်မြဲလာလိမ့်မယ် အဲ့လိုထင်မှတ်ပြီးကျင့်တာပေါ့လေဒါပေမဲ့လို့ခုနပြောလို့ပေါ့လေသွေးသားတွေအစာမစားပဲနေတဲ့ကသွေးသားတွေတော့၆သွားတယ်တလိတွေချွဲတလိတွေသဲကြီးတွေ၆ခန့်သွားတယ်စိတ်ကကြည်လင်မှုဖြည်းဖြည်းချင်းတိုးတက်လာပြီးတော့တတိတမာတိပညာတွေထူးခြားလာနိုင်မယ်ယုံကြည်မှုပဲရှိတယ်တကယ်တော့ဖြစ်မလားပြီးတော့အဲ့ဒီချိန်မှာပစ္စဝေငါဟုဟာဒီဘုရားလောင်းမရောက်ခင်နဲ့ဒီဥဥလူရာတော်ထဲမှာ အရင်ရောက်ပြီးတော့ဘုရားလုံးကိုတတ်နေမြသူတို့ကဘေးပဝဉ္ဉဏ်နေစောင့်ရှောက်နေကြတော့ဘုရားလုံးဒီအစမစားပဲကြင့်နေတာတရားသူရပြီဘုရားဖြစ်ပြီဆိုယုံကြည်ခြင်းနဲ့လောက်ကြတာဒါပေမဲ့ယုံကြည်ခြင်းနဲ့သူတို့ကဝေယဥစ္စာတွေနိကပြုလို့စောင့်ရှောက်နေကြတာဒါပေမဲ့ဘလောက်ပဲခက်ခဲပင်ပန်းနေကျင့်လို့နေနေတရားရမလားဘူးဗျာနော်အခက်ခဲဆုံးကျင့်ကိုကျင့်ပြတာပဲရှိတာပဲ အဲ7နာရီခွဲသွားပြီ7နာရီခွဲသွားလို့9မိနစ်တောင်ကျော်သွားပြီဟိုလိုဟိုနောက်ရက်မှာဆက်ပြောင်းမယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နိုင်ကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။